နံပါတ်1မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနော်နံပါတ်2ကပစ္စေကဗုဒ္ဓအရှင်မြတ်များနံပါတ်3ကအဂသာဝကမဟာသာဝကအရှင်မြတ်များနံပါတ်4ကယဟန္တာမထေမြတ်များနံပါတ်5ကဂုံကျေသူကြီးမားကြတဲ့မိခင်များနံပါတ်6ကဖခင်နံပါတ်9ကဂုံကျေသူအထူးကြီးရကုန်သော ကြိုးကြောင်ညွန်ပြဆုံးမတတ်သည့်ဆရာသမားတို့အပေါ်၌နံပါတ်၈ကဂုံကျေးဇူးအထူးကြီးကြကုန်သောအသက်ဂုံဝါတိတ်ခါကြီးမားတော်မူကြသည့်ယဟန်ရှင်လူအရိယာသူတော်စင်တို့အပေါ်၌၎င်းနံပါတ်9ကဂုံကျေးဇူးထူးကြီးကုန်သောတန်တရာလွတ်ကြောင်းတရားကောင်းတို့ကိုဟောပေါ်ညွန်ပြဆုံးမတတ်သည့်ကမ္မထမ်းဆရာဓမ္မကတိကဆရာတော်တို့အပေါ်၌၎င်း နံပါတ်30ဂုံကျေးစုထူးကြီးဂုံတော်ထမင်းတလုတ်ရေတမုတ်စသည်ကျွေးမွေးထောက်ပံ့ချီးမြှောက်ဖူးသည့်ကျေးဇူးရှင်အပေါင်းထမင်းတလုတ်ရေတမုတ်မြကိုယ့်ဘော်ကိုကျွေးဘူးတဲ့ပုဂ္ဂိုလ်ဆိုရင်တောင်မှကျေးဇူးရှင်ဖြစ်ပါပြီနော်အဲ့ဒီပုဂ္ဂိုလ်ကစမပြစ်မှားတဲ့ပုဂ္ဂိုလ်တွေပါပါတယ်။အော်သူ့အိမ်မှာငါရေလေးတစ်ခွက်တောက်ခဲ့ဘူးတဲ့ဟဲ့။ငါ့ကိုသူအရင်တော့ ခက်ခဲရှိတဲ့နှုံးကထမင်းလေးတစ်လုံးကျွေးဘူးတယ်ဟဲ့ဆိုရင်တော့မှအဲ့ဒါကိုယ့်ရဲ့အသက်သခင်ယေရှုရှင်ဖြစ်ပါတယ်တဲ့နော်ဒါကြောင့်မို့ဦးဇင်းတို့ကအခုလောကမှာအဲ့ဒီလိုယေရှုတရားနဲ့ကြည်လိုက်ရင်တယောက်နဲ့တယောက်ယေရှုကင်းတဲ့ပုဂ္ဂိုလ်ဆိုတာမရှိတော့နော်ဒါကြောင့်မို့ရှေးကသူတော်စင်တွေကတော့ခြေတလန်းတော်အဖို့တဟဲခြေတလန်းတော့အတူတူစကားပြောရင်းနဲ့လှမ်းဘူးရင်တောင်မှအဖို့တဟဲဖြစ်တော့မိတ်ဆွေဖြစ်လို့အဲ့ဒီမိတ်ဆွေဆိုတာလည်းမပြတ်မှားတဲ့ပုံကိုယ်တွေပါသွားပါတယ် နော်လာခွဲညာတိတဲ့15ရက်လောက်အတူတကွပြောမှုဆိုမှုနဲ့နေဘူးရင်တောင်မှဆွေမျိုးကဲ့သို့ဖြစ်ပြီးအဲ့ဒီပုံကိုလည်းမပြမားသင့်ပါဘူးတဲ့ဒါကြောင့်မို့ဦးဇင်းတို့ကအခုကျေးဇူးတရားနဲ့တွေ့လိုက်မယ်ဆိုရင် အော်ဒီလောကကြီးမှာနော်အကုန်လုံးဟာကျေးဇူးရှင်တွေပါပဲနော်ကျေးဇူးရှင်တွေအဲ့ဒီကျေးဇူးရှင်တွေအားလုံးကိုဒါဦးဇင်းတို့တခါတခါမတွေကိုရောက်ဖူးတဲ့နေရာတွေသွားဖူးတဲ့နေရာတွေဦးဇင်းဆိုရင်အခု ပစ္စည်းလေးပါးတကားတကမလို့အာယုံပြုတ်ပြီးပို့တဲ့အခါဆိုရင်မေတ္တာပို့တဲ့အခါမှာဥစဉ်ဒီဩစတြေးလျတိုက်မြန်မာနိုင်ငံသီရိလင်္ကာအိန္ဒိယမလေးရှားစင်ကာပူအမေရိကန်ဥစဉ်အခုသာသနာပြုရင်သွားခဲ့ဘူးတဲ့ဒီဘက်ဆိုပါပူဝါနယူဂီနီတို့ပေါ့နော်အဲ့ဒီလိုနေရာတွေအကုန်လုံးကိုအာယုံပြန်ပြုတ်ရပါတယ်ဘာလို့လဲဆိုအမေရိကမှာကိုလာသတင်းသုံးတော့ကလည်းဒကာဒကမတွေအကုန်လုံးလူကြတန်းကြတယ် ထောက်ပံ့ကြတယ်အခုဆိုရင်လည်းပဲလှူဒန်းနေတယ်အဲ့တော့ကျေးဇူးရှင်ပစ္စည်းလေးပါတရားကမအပေါင်းနေကြမှာပါစေချမ်းသာပါစေလို့အာယုံပြုပို့ရတဲ့အခါဆိုအကုန်လုံးကိုခြုံပို့ရတာနော်ကိုသွားဘူးတဲ့နိုင်ငံတွေထမင်းတလုံးရေတမုံမြကိုအကုန်လုံးစောက်ချောက်ကျွေးမွေးဘူးတာဒီအကုန်လုံးအာယုံယူရပါတယ်အခုလည်းပဲကိုရောက်ဘူးတဲ့မြန်မာနိုင်ငံအကိုနေခဲ့တဲ့နိုင်ငံတွေဒီနိုင်ငံတွေအခြားနိုင်ငံတွေမှာသွားရင်းလာရင်းနဲ့ ကိုယ့်ပေါ်မှာကျေးဇူးတရားရှိခဲ့ဘူးတဲ့ပုံကိုယ်တွေအကုန်အာယုံယူပါနော်အာယုံယူစေခြင်းလို့ပြောတာပါအားလုံးကိုအာယုံယူပြီးတော့မှဒီနေ့တောင်းပန်ဝန်ချကြတော်ခြင်းကိုပြုကြပါမယ်ကဲအားလုံးက like ဆိုကြဩဂါဒဩဂါဒဩဂါဒဩဂါဒဩဂါဒဩဂါဒအရှင်ဖယားအရှင်ဖယားဖယားတပည့်တော်တို့သည် ဘုရားတပည့်တော်တို့သည်အသမထင်အသမထင်သန္တရာမစာ၍သန္တရာမစာ၍ယနေ့ကာလတိုင်အောင်ယနေ့ကာလတိုင်အောင်ဂုံကျေစုဂုံကျေစုအထူးကြီးဂုံသော အထူးကြီးဂုံသောအဘိညုတအဘိညုတဘုရားရှင်တော်ဤဘုရားရှင်တော်ဤ အပေါ်၌၎င်းအပေါ်၌၎င်းဘုံကျေစုအထူးကြီးကုန်သောဂုံကျေစုထူးကြီးကုန်သောပစ္စေကဗုဒ္ဓပစ္စေကဗုဒ္ဓအရှင်မြတ်တို့၏အပေါ်၌၎င်းအရှင်မြတ်တို့၏ပေါ်၌၎င်းဂုံကျေစုထူးကြီးကုန်သောဂုံကျေစုထူးကြီးကုန်သောအကသဝကအကသဝကမဟာသဝက မဟာသာဝကယဟန္တာအရှင်မြတ်ကြီးတို့၏အပေါ်၌၎င်းယဟန္တာအရှင်မြတ်ကြီးတို့၏အပေါ်၌၎င်းဘုံကျေစုထူကြီးကုန်သောဂုံကျေစုထူကြီးကုန်သောယဟန္တာမထေမြတ်တို့၏အပေါ်၌၎င်းယဟန္တာမထေမြတ်တို့၏အပေါ်၌၎င်းဘုံကျေစုအထူးကြီးကုန်သောဂုံကျေစုထူကြီးကုန်သော အနန္တခိုင်းဝင်အနန္တခိုင်းဝင်ကျေးဇူးရှင်မိခင်ကြီးနှင့်ကျေးဇူးရှင်မိခင်ကြီးနှင့်ဖခင်ကြီးတို့၏အပေါ်၌၎င်းဖခင်ကြီးတို့၏ပေါ်၌၎င်းဂုံကျေးဇူးထူးကြီးကုန်သောဂုံကျေးဇူးထူးကြီးကုန်သောကျိုးကြောင်ညွန်ပြကျိုးကြောင်ညွန်ပြသုံးမတတ်သည်သုံးမတတ်သည် တရားသမားတို့အပေါ်၌၎င်းတရားသမားတို့ပေါ်၌၎င်းဘုံကျေစုထူးကြီးဂုံသောဂုံကျေစုထူးကြီးဂုံသောအသက်ဂုံဝါအသက်ဂုံဝါတိတ်ခါတိတ်ခါဤမာတော်မူကြသည်ဤမာတော်မူကြသည်ယဟန်ရှင်လူယဟန်ရှင်လူအရိယာအရိယာ သူတော်စင်တို့အပေါ်၌၎င်းသူတော်စင်တို့ပေါ်၌၎င်းဂုံကျေးဇူးအထူးကြီးကုန်သောဂုံကျေးဇူးအထူးကြီးကုန်သောသန္တရာလွတ်ကြောင်းသန္တရာလွတ်ကြောင်းတရားကောင်းတို့ကိုတရားကောင်းတို့ကို ဟောဖို့ညွန်ပြဟောဖို့ညွန်ပြသုံးမတတ်သည်သုံးမတတ်သည် ကမ္မထံဆရာ ဓမ္မထံဆရာဓမ္မကတိကဆရာတော်တို့အပေါ်၌၎င်းဓမ္မကတိကဆရာတော်တို့အပေါ်၌၎င်းဂုံကျေစုထူကြီးဂုံသောဂုံကျေစုထူကြီးဂုံသောသမင်းတလုံးသမင်းတလုံးရေတမုတ်စသည်ရေတမုတ်စသည်ကျွေးမွေထောက်ပံ့ကျွေးမွေထောက်ပံ့ထီမြောက်ထူသည် ကြီးမြောက်ဖူးသည်ယေရှုရှင်ကြီးတို့၏အပေါ်၌၎င်းယေရှုရှင်ကြီးတို့၏ပေါ်၌၎င်းဤဖယားဤဖယားပစ္စေကဗုဒ္ဓံပစ္စေကဗုဒ္ဓံအကသဝကအကသဝကယဟန္တာယဟန္တာအရိယာအရိယာသူရောဇင်သူရောဇင် မိခင်ဖခင်မိခင်ဖခင်တရားသခင်နှင့်တရားသခင်နှင့်ယေရှုရှင်များဟုဆိုအပ်သောယေရှုရှင်များဟုဆိုအပ်သောရှင်မွန်ကြီးဆယ်ပါးတို့အပေါ်၌ရှင်မွန်ကြီးဆယ်ပါးတို့အပေါ်၌မတိသည့်အလျောက်မတိသည့်အလျောက်မိုင်မဲသည့်အလျောက်မိုင်မဲသည့်အလျောက်တွေ့ဝဲသည့်အလျောက် တွေဝေသည့်အလျောက်မလိမ္မာသည့်အလျောက်မလိမ္မာသည့်အလျောက်ကာယကံကာယကံဝစီကံဝစီကံမနောကံတိဟုသောမနောကံတိဟုသောကံသုံးပါးတို့တွင်ကံသုံးပါးတို့တွင်တဘာဘာသောကံဖြင့်တဘာဘာသောကံဖြင့်ပြမာမိသည်ပြမာမိသည် ရှိခဲ့ပါသောရှိခဲ့ပါသောကိုအပြစ်တို့ကိုထိုပြစ်တို့ကိုကြောက်ပါစေခြင်းကြောက်ပါစေခြင်းအကျိုးငါအကျိုးငါယောသေးမြတ်နိုးယောသေးမြတ်နိုးမညွန်ချိုး၍မညွန်ချိုး၍ရခေါ်ကြောပါ၏ရှ िख ိုးကြောပါ၏။ကောင်းမှန်ဝန်ချပါ၏အရှင်ဖျား။ တောင်းမန်ဝန်ချပါ၏အရှင်ဖျားဤသို့ဤသို့ရခေါ်ဘူးဆောင်ရခေါ်ဘူးဆောင်ဘုမျောမှန်လျော့ဘုမျောမှန်လျော့ကတော်ရသောကတော်ရသောောင်းမှုကံကောင်းမှုကံစေတနာတို့ကြောင့်စေတနာတို့ကြောင့်ဘုရားတပည့်တော်တို့အပေါ်၌ဘုရားတပည့်တော်တို့ပေါ် ကြာရောက်ဆဲကြာရောက်ဆဲကြာရောက်လက်တန့်ဖြစ်သောကြာရောက်လက်တန့်ဖြစ်သောဘေဥပဘေဥပယံဆွဲယံဆွဲအန္တရေတို့သည်အန္တရေတို့သည်ပိန်ကြာဘက်တွင်ပိန်ကြာဘက်တွင်ရေမတင်ရေမတင်ကြောကြတကဲ့သို့ကြောကြတကဲ့သို့ မကြမရောက်မကြမရောက်ကင်းစင်လွတ်မြောက်ကင်းစင်လွတ်မြောက်၍၍ကိုယ်စိတ်နှဖျားဘိုးစိတ်နှဖျားချမ်းသာစွာဖြင့်ချမ်းသာစွာဖြင့်မဖို့ရာကြောင်းမဖို့ရာကြောင့်နိဗ္ဗာန်ရောက်ကြောင်းနိဗ္ဗာန်ရောက်ကြောင်း အကျင့်ကောင်းကိုအကျင့်ကောင်းကိုအပိတ်အပင်အပိတ်အပင်အစီအတာအစီအတာမရှိညာပဲမရှိညာပဲလွယ်ကူချောမွေ့စွာလွယ်ကူချောမွေ့စွာကျင့်ကြံကြိုးကုပ်ကျင့်ကြံကြိုးကုပ်အာထုံနိုင်ရပါလို၏အာထုံနိုင်ရပါလို၏ယခုအာထုံဆဲဖြစ်သော ယခုအာထုတ်ဆဲဖြစ်သောဝိပဿနာဉာဏ်သည်ဝိပဿနာဉာဏ်သည်လျင်မြန်စွာလျင်မြန်စွာမဉဏ်မဉဏ်ဘုံဉာဏ်တို့ဘုံဉာဏ်တို့ကျေစုပြု၍ကျေစုပြု၍နိဗ္ဗာန်ကိုနိဗ္ဗာန်ကိုမျက်မှောက်မျက်မှောက်ပြုနိုင်ရပါလို၏ ပြုနိုင်ရပါလို၏အရှင်ဖယားရှင်ဖယားကဲအလုံးကြော်လိုက်ကြပါ